ခန်းကြီး42အငယ်1မှ9သမင်တရေသည် ရေစီးသောချောင်းကိုတောင်းတတဲ့ကဲ့သို့အကျွန်ုပ်ဝိညာဉ်သည်ကိုရောကိုတောင်းတပါသည်ဖျားငါဝိညာဉ်သည်ဖျားသခင်ဒီဟုသော အသက်ရှင်တော်မူသောဖျားကိုငတ်လှ၏အဘေကာလမှဖျားသခင်ထံတော်သို့ရောက်၍မျက်နှာပြရန်အန်ဤသူတစ်ပါးတို့ကသင်ဖျားသခင်သည်အဘေမှာရှိသည်ဟုငါကိုအစဉ်ပြောဆိုကြသဖြင့် ငါမျက်ရည်သည်နေညံ့မပြတ်ငါစားเสียဖြစ်ရ၏ထိုအချင်းရာကိုငါအောက်မေ့၍နေစဉ်တွင်ငါစိတ်နှလုံးသည်ခြေခွဲလျက်ရှိ၏အကြောင်းမူကားငါသည် လူစုများနှင့် ပေါင်းဖော်လျက်ရွှင်လန်းခြင်းအတန်ထောမနာပြုခြင်းအတန်တို့ကို ပြိုင်ဆို၍ဓမ္မပွဲခံသော လူစုများနှင့်အတူဘုရားသခင်၏အိမ်တော်သို့ဖြင်းခြင်းစွာတွားလှလေပြီ။အိုငါဝိညာဉ်တင်ဒီအပေကြောင့်ညှိုးငယ်သည် ငါအထဲမှာအဘယ်ကြောင့်မငြိမ်မဝတ်ရှိသနည်းဘုရားသခင်ကို မျှော်လင့်လျက်နေလော့ငါကိုကယ်တင်တော်မူသောရှင်ငါကိုးကွယ်သောဘုရားသခင်ယေရှုတော်ကိုငါချီးမွမ်းထောမနာပြုရလေအံ့တည်းအငယ်6မှ7အကျွန်ုပ်စိတ်ဝိညာဉ်သည်အကျွန်ုပ်အထဲမှညှိုးငယ်လျက်ရှိပါ၏အကြောင်းမူကားယော်ဒန်မြစ်ကမ်းဟေရမုန်တောင်ယိုးမိစရကုန်းပေါ်မှာကိုရော့ကိုကျွန်ုပ်အောင်းမိပါ၏ ရေပွေတော်များအတံပလန်နှင့်တကွဝဲဩကတခုကိုတခုဟစ်ခေါ်၍လှိုင်းတဘိုးတော်အပေါင်းတို့သည် အကျွန်ုပ်ကို လွှမ်းမိုးကြပါပြီသို့တော်လည်းသာရဘုရားသည်နေ့အခါတနာချင်းကျေးဇူးတော်ကိုပေးချတော်မူ၏ညအခါ၌လည်းဂုံတော်ကိုတည်ခြင်းဆိုလျက်ငါ၏အသက်သခင်ကိုပထနာပြုလျက်ငါနေ၏အကျွန်ုပ်ကိုအဘယ်ကြောင့်မေ့လျော့တော်မူသနည်း ရန်သူညှင်းဆဲနှိပ်စက်ခြင်းကို ခံရ၍အကျွန်ုပ်သည်ကြမ်းတမ်းသောအဝတ်ကိုဝတ်လျက်အဘယ်ကြောင့်နေရပါသနည်းဟုငါဤကြောက်ဖြစ်သောဘုရားသခင်ကိုငါလျှောက်ရ၏ငါရန်သူတို့ကတင်းဘုရားသခင်သည်အဘယ်မှရှိသနည်းဟုငါကိုအစဉ်ပြောဆိုကြသဖြင့်ငါအယိုးတို့ကိုချိုး၍ကဲ့ရဲ့တတ်ကြ၏အိုငါဝိညာဉ်တင်းသည်အဘယ်ကြောင့်ညှိုးငယ်သနည်းငါအထဲမှာဘယ်ကြောင့်မငြိမ်မဝတ်ရှိသနည်းဘုရားသခင်ကို မျှော်လင့်လျက်နေလော့ ငါ့ကိုကယ်တင်တော်မူသောရှင်ငါကိုးကွယ်သောဘုရားသခင်ယေရှုတော်ကိုငါချီးမွမ်းထောမနာပြုရလေအံ့တည်း